ကျိုးစားမှုရိယာရဲ့အကျိုးတရားတွေကိုမြတ်စွာဘုရားမိန့်တော်မူလို့ရှိတယ်။မြတ်စွာဘုရားကသူ့ရဲ့တပည့်သားတွေကိုကျိုးစားတဲ့ပုဂ္ဂိုလ်တွေဖြစ်စေခြင်းနဲ့ပြင်းကြီးတဲ့ပုဂ္ဂိုလ်တွေမဖြစ်စေခြင်းမူမိမိတို့လူလာတဲ့ပန်းနိုင်ကိုရောက်ဖို့ရာအတွက် မကြိုးစားဘဲနဲ့ရတယ်ဆိုရင်တော့ ဘုရားကကြိုးစားဖို့တိုက်တွန်းတော်မူမှာမဟုတ်ပါဘူးမကြိုးစားရင်မရနိုင်ဘူးကြိုးစားကိုကြိုးစားမှရနိုင်မှာမို့ကိုလိုချင်တဲ့ပန်းနိုင်ရောက်ဖို့ရာအတွက်မြတ်စွာဘုရားကကြိုးစားဖို့တိုက်တွန်းတော်မူတယ်အလမေဝတတ္တပပစီတိနကုလပုတ်တိနဝရိယံအာရဘိတုံတတ္တပပစီတိနသရတရားနဲ့သာသနာ့ဘောင်ဝင်ရောက်လာတဲ့ကုလပုတ်တိန ကိုချင်းကိုလည်းကောင်းအောင်နှုတ်ချင်းကိုလည်းကောင်းအောင်စိတ်ချင်းကိုလည်းကောင်းအောင်အကျင့်တွေကောင်းအောင် ပြုပြင်တဲ့ထိမ့်သိမ့်နဲ့စောင့်ရှောက်တဲ့အမျိုးကောင်းသားဝိရိယံကြိုးစားအားထုတ်မှုလုံးလဝရိယကိုအာရဘိတုံအားထုတ်ခြင်းကအလမီဝသင်လျော်သည်တာမပြင်းသေးဘူးကြိုးစားနေလေကိုဘဝမှာတွေ့ကြုံရတဲ့အခက်အခဲတွေဆင်းရဲတွေ အဲ့ဒီအခက်အခဲဆင်းရဲတွေကိုလွန်မြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့သာသနာ့ဘောင်ဝင်ရောက်လာကြတဲ့တရားတရားရှိတဲ့ပုဂ္ဂိုလ်မှန်ရင်ကိုယ်မှာတောကတွေရောက်ခဲ့ရတယ်ပရိဒီဝတွေဖြစ်ခဲ့ရတယ်ကိုယ်ဆင်းရဲမှုတွေဖြစ်ရတယ်ဒုက္ခစိတ်ဆင်းရဲမှုတွေဖြစ်ခဲ့ရတယ်ဒေါမနတစိတ်အလွန်ကဲအပြင်းထန်ပူပူပန်ရတဲ့ဆင်းရဲရတဲ့ဥပါယတာတွေဖြစ်ခဲ့တယ်စရာဥဝါဒတွေလည်းဖြစ်နေတယ် စာစာတိပရိသန္တိနေရတာတွေလည်းဖြစ်ခဲ့ပြီအဲဗျာတိခဏကိုနာရဝရဏနောက်ဆုံးတော့တရားအဲ့ဒီလိုအခြေအနေတွေကိုမှရောပဝန်းကျင်မှရောတွေ့ကြရတော့အဲ့ဒါတွေကိုတန်ဝေကဖြစ်ထိတ်လက်တုံ့လှုပ်ပြီးတော့အဲ့ဒါတွေရဲ့လွတ်ရလွတ်ကြောင်းကိုငါရှာဖွေမယ်ကြိုးစားမယ်ဆိုတဲ့တရားတရားနဲ့သာသနာ့ဘောင်ဝင်ရောက်လာကြတဲ့ပုဂ္ဂိုလ်တွေ ကိုကိုကိုကိုလိုချင်တဲ့ပန်းနိုင်ရောက်ဖို့ရအတွက်ကိုချင်းကောင်းအောင်နှုတ်ချင်းကောင်းအောင်စိတ်ချင်းကောင်းအောင်ပြုပြင်မယ်ဆိုတဲ့ရည်ရွယ်ချက်ကောင်းတဲ့သာသနာ့ဘောင်ရောက်လာကြတဲ့ပုဂ္ဂိုလ်တွေဟာပြင်းနေဖို့မတင်ဘူးပေါ့နေဖို့မတင်ဘူးရော့နေဖို့မတင်ဘူးဝရိယအာရဘိတုံအလမေဝဝရိယကိုကြိုးစားမှုကိုအားထုတ်ခြင်းကတင့်လျော်တည်တာတဲ့ဘုရားက ကြိုးစားကြဖို့တိုက်တွန်းတာပဲဘုရားကကိုယ့်ရဲ့ရည်ရွယ်ချက်တွေပြည့်စုံစေခြင်းနဲ့သူရဲ့သားအဲတပည့်သားတွေရည်ရွယ်ချက်တွေပြည့်စုံသွားစေခြင်းတပည့်သားတွေတို့ရင်းနဲ့ပန်းနိုင် ကြောက်သွားစေခြင်းနဲ့အဲဒီလိုရည်ရွယ်ချက်ပြည့်စုံအောင်ပန်းတိုင်ရောက်အောင်လုပ်ဖို့ရအတွက်ပြင်းနေသူဘယ်သူမှမရောက်နိုင်ဘူးပေါ်တဲ့သူဘယ်သူမှမရောက်နိုင်ဘူး ရော့တတော်လုံးတဲ့သူဘယ်သူမှမရောက်နိုင်ဘူးဒါကြောင့်ကြိုးစားတဲ့သူကရောက်နိုင်တာဖြစ်လို့ဘုရားကကြိုးစားဖို့တင့်နေကြိုးစားဖို့တင့်နေကြိုးစားဖို့တင့်နေဒီလိုတပွားဝမိန်တော်မူတယ်ကြိုးစားခြင်းရဲ့အကျိုးတရားတွေကိုလည်းဘုရားကများစွာဟောတော်မူခဲ့တယ်ဘဝခကြီးဖြတ်တန်းကြရတဲ့အခါမှာပင်လေခကြီးဖြတ်တန်းကြရသလိုပါပဲ ပင်လေခရီးဖြတ်တန်းကြတဲ့ပုံကိုယ်တွေမှာလိုင်းလေလိုင်းလေပြီးတာနေကင်းစင်ပြီးတော့ငြိမ်ငြိမ်သက်သက်အေးအေးဆေးဆေးနဲ့ဘယ်လိုင်းတံဘယ်လေတံမှမခံရဘဲနဲ့ဖြတ်တန်းရတဲ့အခါမျိုးဆိုတာလည်းရှိတာပဲတွေ့ကြုံရတာပဲတခါတလေမိမိမှာပိုင်ဆိုင်ထားတဲ့ပစ္စည်းဥစ္စာတွေပစ္စည်းပစ္စည်းဆုံးရှုံးသွားအောင်ကိုယ့်ရဲ့ခြေလက်အင်္ဂါတွေပစ္စည်းဆုံးရှုံးသွားလောက်အောင် ပြင်းထန်တဲ့လေတံလှိုင်းတံတွေရင်ဆိုင်ရတဲ့အခါမျိုးလည်းရှိတာပဲတခါတလေမိမိရဲ့အသက်ပါဆုံးသွားလောက်အောင်ပြင်းထန်တဲ့လှိုင်းတံလေတံတွေတွေ့ကြုံရတဲ့အခါမျိုးလည်းရှိတာပဲအမတန်ကြွချင်တဲ့မာလီမှုကတော့ဒီမောကပတိကတော့ဘလောက်ပြင်းထန်တဲ့ကြမ်းထမ်းတဲ့လှိုင်းလေတွေတွေ့နေပါစေကြွမ်းကျင်စွာနဲ့ တတိဝရိယရှိစွာနဲ့အဲ့ဒီလှိုင်းလေးတွေကိုကြော်ဖြတ်ပြီးတော့ကိုလိုရာအယထာဏတစ်ဖက်ကန်းကိုရောက်အောင်သွားတယ်လို့ပါပဲတဲ့ဒီလိုပါပဲဘဝမှာလည်းပဲရင်ဆိုင်တွေ့ကြုံရတဲ့အတွေ့အကြုံအခက်အခဲဒုက္ခရံဒီပြဿနာတွေရှိကြသမင်းပါပဲတဘဝတိုင်းမှာတွေ့ရတာပါပဲကြီးကြီးငယ်ငယ်အမျိုးသားအမျိုးသမီးအကုန်လုံးတွေ့ကြသမင်းပါပဲတွေ့ရတာပါပဲ ဘယ်သူမှပန်းခင်တော်လမ်းကြီးမလျှောက်လမ်းရဘူးခရောင်တော်လမ်းလည်းလျှောက်လမ်းရစမြဲပဲအဲ့ဒီလိုလျှောက်လမ်းရတဲ့အခါမှာလျှောက်လမ်းရတဲ့အခါလည်းရှိတယ်မလျှောက်လမ်းရတဲ့အခါလည်းရှိတယ်အဲမလျှောက်ကြမ်းထမ်းတဲ့ပြင်းထန်တဲ့ငုံတိုင်းထန်တဲ့အခြေအနေတွေနဲ့မကြုံရဘဲနဲ့မုံတိုင်းနေငြိမ်သက်ပြီးတော့ကိုယ်ဘဝခရီးကိုဖြတ်တန်းရတဲ့အခါမျိုးလည်းရှိတယ်။ မုံတိုင်းတွေပြင်းထန်နေကိုယ့်ရဲ့ပစ္စည်းဥစ္စာစီစဉ်ဥစ္စာတွေပျက်စီးအောင်ကိုယ့်ရဲ့ပန်ဆိုင်မှုတွေပျက်စီးသွားလောက်အောင်ကိုယ့်ရဲ့ခြေလက်ငါးတွေပျက်စီးသွားလောက်အောင်ပြင်းထန်တဲ့လောကရန်အတွေ့အကြုံတွေအားလည်းပဲရှိတတ်တာပဲနောက်ဆုံးကိုယ့်အသက်တောင်မှပြည်စီနိုင်လောက်အောင်ပြင်းထန်တဲ့လောကရန်အတွေ့အကြုံအခက်အခဲပြဿနာတွေလည်းရင်ဆိုင်ရတတ်တာပဲအဲ့ဒါတွေကိုခုနကကြွကျင်တဲ့ကပ္ပတိမာလီမှုဟာသူ့ရဲ့ပင်လယ်ခရီး ဘလို့ပဲအခက်ခဲတွေတွေ့တွေ့ကြော်လွှားဖြတ်တန်းတယ်လို့ပါပဲတဲ့ကိုယ့်ရဲ့ဘဝမှာဘလို့အခက်ခဲတွေလောကရာလိုင်းနေလောကရာလေးတွေပြင်းထန်နေပါသည်အဲ့ဒါတွေကိုကြော်လွှားပြီးတော့ရင်ဆိုင်ရတယ်ဝရိယကိုအားကိုးရတဲ့ကိုလိုချင်တဲ့ပန်းနဲ့ရောက်ဖို့ရတဲ့ဝရိယကိုအားကိုးကြဝရိယကိုအဖို့ပြုကြဝရိယကိုလက်ကင်ပြုကြမြတ်စွာဘုရားကမိန့်တော်မူတာ ဝရိယဆိုတာ၃မျိုးရှိတယ်ဝရိယပါရမီတဲ့ဒါကတော့ကိုယ့်ရဲ့ပစ္စည်းဥစ္စာတွေဆုံးရှုံးခံပြီးတော့ကိုယ့်ရဲ့ပိုင်ဆိုင်မှုတွေပစ္စည်းဆုံးရှုံးခံပြီးတော့ကြိုးစားတဲ့ဝရိယမျိုးအဲ့ဒီဝရိယလည်းအင်အားကြီးတဲ့ဝရိယမဟုတ်ဘူးအစဉ်တန်းတဲ့ဝရိယမဟုတ်ဘူးအဲစင်တန်းမြင့်တဲ့သူတိုင်းတာနဲ့အင်အားကြီးတဲ့သူတိုင်းတာနဲ့သူ့ရဲ့ ကြီးမားတဲ့ဝရိယတွေကိုလည်းတိဆောက်နိုင်ရတယ်တခါတလေရောက်တော့မျက်စိပြက်သွားအောင်လက်ပြက်သွားအောင်ခြေကျိုးသွားအောင်စသည်ပေါ်ခန္ဓာကိုယ်အစိအပိုင်းတစ်ခုကိုပျက်စီးသွားလောက်အောင်ပြင်းထန်တဲ့အခက်အခဲတွေရင်ဆိုင်ရတဲ့အခါလည်းရှိတယ်အဲ့ဒီဟာမျိုးကိုလည်းပဲဘလူပဲပျက်စီးပျက်စီးဘလူပဲအနောက်အရှက်တွေ့တွေ့ကိုယ့်ရဲ့ဝရိယကိုတိဆောက်နိုင်ရတယ်တဲ့ဝရိယဥပပါရမီတဲ့ ခြေလက်အင်္ဂါတွေချွေွန့်သွားစေအောင်တော့သူ့ရဲ့ကြိုးစားမှုမလျှော့ဝိရိယပရမတ္ထပါရမီတဲ့အသက်ဆုံးရှုံးသွားအောင်တော့ကြိုးစားမှုမလျှော့ဘူးအသက်တာတည်ပြီးအလံမလဲဘူးဆိုတဲ့စိတ်ဓာတ်ပေါ့အဲ့ဒီလိုစိတ်ဓာတ်နဲ့ကြိုးစားနိုင်ရတယ်တဲ့ကြိုးစားရတယ်တဲ့မြတ်စွာဘုရားဝိရိယအာရဘိတုံအလမေဝတဆင့်တဆင့်တဆင့်မြင့်မြင့်မြင့်မြင့်လာတဲ့ အာကောင်းအာကောင်းလာတဲ့ဝရိယကိုจิตသားတို့တိဆောက်ကြတဲ့ကိုဘဝကိုလိုရှင်နဲ့ပန်းနိုင်ရောက်ဖို့ရအတွက်အဲ့ဒီဝရိယကိုမပိုင်ဆိုင်ရင်တော့မရနိုင်ဘူးတဲ့ဝရိယကိုပိုင်ဆိုင်ရအောင်ကြိုးစားကြတဲ့အဲဝရိယဘယ်လောက်ထိအောင်ကောင်းရမလဲဆိုစာကဖွင့်ထားထာဂရာကပေါ့လေ ဒီပါဠိတော်ရဲ့အထာဂရမှာဖွင့်ထားတာအာရတဝရိယေနသတုရိငါသမနာကတံဝရိယံအဋိဋ္ဌံတိနနဝတုဌာနေတုတမာတာတဗံအင်္ဂါလေးပါးနဲ့ပြည့်စုံတဲ့ဝရိယကိုတိဆောက်တဲ့ပုဂ္ဂိုလ်ဟာအရာဌာန၉မျိုးမှတိဆောက်တဲ့တိဆောက် ထိုက်တယ်အဲ့ဒီအရာဌာနကကိုမျိုးကဘာတွေလဲဆိုဥရိပတ်တိဆုံးမစားခင်အခြေအဲ့ဒီအခြေမှာလဲဝိရိယတိဆောက်ထိုက်တယ်ပစ္ဆာပတ်တိဆုံးစားပြီးနောက်ပိုင်းမွန်လွယ်ပိုင်းကိုဆိုလိုတာပေါ့ဥရိပတ်တိဆိုတာမွန်မတက်မီကိုဆိုလိုတယ်ပစ္ဆာပတ်တိကြောင့်မွန်လွယ်ပြီးနောက်ပိုင်းမှာလဲဝိရိယတိဆောက်ရတယ်ဝိရိယ သမာဓာတပ္ပံဝိရိယတိဆောက်ရတယ်ဥရိမယာမေ6နာရီညာပိုင်း6နာရီကနေပြီးတော့10နာရီအထိပထမယံမှာလည်းပဲဝရိယကိုတိဆောက်ထိုက်တယ်မဇ္ဈိမယာမေ10နာရီကနေမနေ့9နာရီအထိလည်းဝရိယတိဆောက်ထိုက်တယ်ပစ္စည်းမယာမေ2နာရီကနေပြီးတော့6နာရီအထိလည်းဝရိယကိုတိဆောက်ထိုက်တယ်အဲ့ဒါအချိန်ပြည့်ပဲဝရိယ တိဆောက်ထိုက်တယ်တခါဒါကတော့အချိန်ခါကာလနဲ့ပတ်သက်ပြီးအချိန်၅မျိုးကိုသာကရာကဖွင့်ဆိုပြထားဣရိယာပုံနဲ့လည်းပဲဒီတိုင်းပဲကမနီဌာနီမိပစ္စည်းတယနီသွားနေတဲ့အချိန်ခါမှာရောရက်နေတဲ့အချိန်ခါမှာရောလျောင်းနေတဲ့အဲကမနီဌာနီမိပစ္စည်းသွားတယ်ရက်တယ် ထိုင်နေနိသိမ့်နေထိုင်နေတဲ့အခါမှာရောနိသစ္စေထိုင်တာပေါ့လေထိုင်တဲ့အခါမှာရောတယနေ့အိတ်တဲ့အခါမှာရောသွားရထိုင်နေအောင်ဣရိယာပုတ်၄ပါးလုံးမှာလည်းပဲဝရိယတိဆောက်ရမယ်အစဉ်အမြင့်ဆုံးဝရိယပေါ့အစဉ်အမြင့်ဆုံးဝရိယတိဆောက်ဖို့ဘုရားကမိန့်တော်မူတာတိုက်တွန်းတော်မူတာဟိုဘုရားအောင်ဆန်းကပြောတယ် လေးပြိုင်ပွဲတစ်ခုဝင်ပြီဆိုရင်ခမည်းတော်ဗမာတွေကဟောသူကတတိပေးပန်းနိုင်မရောက်သေးဘူးရှေ့ပြိုင်ဘက်လေရဲ့ရှေ့လေးကိုရောက်လိုက်တာနဲ့ခမည်းတော်ကတက်မှတက်ထောင်ရင်ပြီအဲ့ဒီလိုအချင်းကြီးဖြောက်ကြပါပန်းနိုင်မရောက်သေးသေးမြတ်တက်တက်မကိုမထောင်ပါနဲ့သူကပြောခဲ့တယ်အဲ့ဒီလိုပါပဲ ဘုရားအောင်ဆန်းတဲ့ဘုရားဘာသာပုဂ္ဂိုလ်ကိုဘုရားဘာသာဝင်ပုဂ္ဂိုလ်ဖြစ်နေတော့ဘုရားရဲ့အဆုံးအမနဲ့အညီတွန်းတာပေါ့ဘုရားကလည်းမိန့်တော်မူတာပဲကာမံတသောသနာရုစအဋ္ဌိစဝတိတ်တုတရီရိဥပတုတ်တုမန္တလောဟိတံယံတံယံတံဝရိပုရိသဌာမေနပုရိသဝရိယေနပုရိသပရကမေနပတ္တဗံ နတံအပါပုဏိတဝဝရိယတသံခါနံဘဝိတတိအင်္ဂါလေးပါးနဲ့ပြည့်စုံတဲ့ဝရိယဆိုခုနအယူကြီးချမ်းကြီးချမ်းမစေအကျိုးကြီးချမ်းကြီးချမ်းမစေအယူကြီးချမ်းကြီးချမ်းမစေခန္ဓာကိုယ်မှာအသွေးသားတွေအကုန်လုံးကိုရင်ကုန်သွားပါစေအမျိုးသားတွေရဲ့ဉာဏ်ပါတဲ့ဝရိယနဲ့ကြိုးစားမှုနဲ့စွမ်းအားနဲ့ရောက်ထိုက်တဲ့ပန်းတိုင်ဆိုတာရှိတယ် အဲ့ဒီပန်းနိုင်ကိုမရောက်သေးသမျှဝရိယရက်ကံသွားမသွားစေရဘူးဆိုတော့အဲ့ဒီစိတ်ကမွေးပြီးကြိုးစားတဲ့အဲဘုရားရဲ့အဲ့ဒီစကားနဲ့အညီပေါ့လေဘုရားသားတော်ဖြစ်တဲ့ဘုရားရဲ့တပည့်ဘုရားဘာသာဝင်ဖြစ်တဲ့ဘုရောအောင်ဆန်းရတယ်သူမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေမြန်မာနိုင်ငံကြီးကြီးပွားအောင်တိုးတက်အောင်စီးပင်အောင်သူကသတိပေးစကားပြောခဲ့မင်းကုန်းချွေခဲ့ဒီတိုင်းမှာပဲ ဘုရားသားတော်တွေကလည်းပဲဒီတိုင်းပဲကိုလူချင်းနဲ့ဖန်နေမရောက်သေးတဲ့မြတ်အယိုးချီချီအကြီးခန့်ခန့်ပေါ့လေကျူးစားတန်ယုံမှာပါသေးတယ်ဝါယမိသေဝပုရိသောနနိဗ္ဗိန္တိယပန္တိဝါယမိသေဝပုရိသောယာဝအထတနိဗ္ဗတာတဲ့အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ကိုလိုချင်တဲ့အကျိုးတရားကိုပြည်စီပြည့်စုံသွားသည့်အထိ ဘာယမီထေဝကြိုးစားကိုကြိုးစားရသည်သာတဲ့အထက်တကိုလိုသောအကျိုးဤရာဝနိဗ္ဗာန်ပြည့်စည်သွားအောင်ပြည့်စုံသွားအောင်အထိဘာယမီထေဝကြိုးစားကိုကြိုးစားရသည်သာနိဗ္ဗာန်သောဘနောအထောတဲ့ကိစ္စတခုဟာပြည့်စည်အောင်မြင်သွားမှာပဲတင့်တယ်ပါတယ်ဒါကြောင့်မပြီးခင်ဗမာမမြင်စေနဲ့စကပုံတော်ဗမာစကပုံတော်ထားရကိုလုပ်တဲ့လုပ်ငန်းကိစ္စတခုအောင်မြင်အောင်ပြည့်စည်အောင် လုံနိုင်ရတယ်လုံရတယ်မပြည့်စင်မရှုံးမအောင်မြင်မရှုံးကြိုးစားကိုကြိုးစားမယ်ဆိုတဲ့စိတ်ဓာတ်မွေးရတယ်တဲ့တန်ရုပ်ပါဠိတော်မှာပါခေမြတ်စွာဘုရားကကြိုးစားမှုဝရိယရဲ့အကျိုးတရားတွေကိုတဖဝမိန်တော်မူတဲ့မြတ်စွာဘုရားပြင်းဖို့မြတ်စွာဘုရားကတိုက်တွန်းတော်မူဘူးကြိုးစားဖို့ပဲတိုက်တွန်းတော်မူတယ်အပြင်းဝါဒကိုဘုရားကဖယ်ရှားတယ် ကြိုးစားတဲ့ဝါဒကိုဘုရားကတိဆောက်ပေးတယ်ကြိုးစားဖို့ဘုရားတစ်ဖောက်ပါမိန်တော်မူတယ်မကြိုးစားလို့ရှိရင်ကိုလိုချင်တဲ့ကောင်းကျိုးတွေမရနိုင်ဘူးကိုလိုချင်တဲ့ဖန်နိုင်မရောက်နိုင်ဘူးပြင်းနေလို့ရှိရင်မရောက်နိုင်ကြိုးစားမှပဲရောက်နိုင်တယ်ဆိုတာဘုရားကအပြည့်အဝသိမြင်တော်မူတဲ့အတွက်ရှင်သားတို့ကြိုးစားကြကြိုးစားကြတဲ့ကြိုးစားဖို့တင့်တယ်ပြင်းမှုမတင်ဘူး အဲဒီဘုရားရဲ့အဆုံးအမကိုဥထိပ်ရပန်းဆင်ပြီးတော့ကိုလိုချင်တဲ့ဖန်နဲ့ကိုလိုချင်တဲ့အကျိုးတရားတွေရသည့်အထိတပည့်တော်တို့ဒီကျူးစာချရမှာပဲ